ခြေဆုတော်ရှင်ဧကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမိုးကုတ်မြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်28ရက်17လ59ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောဂီလာနယဟန်အောင်ဝေဒနာပြ၍ဟောကြားပုံတရားတော်ဗရင်သုံးနေတော့မယန္တဘကမမာတဲ့ခါကျတော့ဘုရားခင်ကုရမေကြီးကသွားပြီးကြတာမေးလိုက်မဝေဒနာပဲနေနေတော့ဗျာ ရောစမှာကွာဆိုတော့တပည့်တော်ဝေဒနာခံစားနေရပါတယ်ဖေဟာလို့အဲလိုပြောတဲ့အခါကျတော့ဝေဒနာခံစားတဲ့ပုဂ္ဂိုလ်ဟာတတော်ဘိက္ခွေဘိက္ခုသံဃာနောကာလံကမေယလို့ခေါ်လိုက်ပတော်တတိရှိပြီဖြစ်ဝေဒနာခံစားတဲ့ပုဂ္ဂိုလ်များတတိရှိရမှာကွာဘိက္ခုယံတဲ့တတော်တတိရှိသည်ဖြစ်သံဃာနောပညာရှိသည်ဖြစ် ကာလံဝေဒနာခံစားတဲ့ကာလကိုအာရမေယကုံစီယာဤတတိပညာနဲ့ဝေဒနာခံစားပြီးဒီကာလနေတဲ့အခါကြလို့ရှိရင်တတိပညာနဲ့နေပါလို့ခရကလူနာတွေကိုသတိပေးလိုက်ပြီမှန်ပါပါလူနာတွေဘာနဲ့နေရမလဲတတိပညာနဲ့တတိပညာနဲ့နေရမယ်လို့ဆိုတော့ဝေဒနာတွေမှာတော့ မောင်နှံတို့သိတဲ့အတိုင်းကိုမြင့်တို့သိတဲ့အတိုင်းဝေဒနာနဲ့ပဲသူနေမှာပဲမှန်ပါပါအဲ့တော့တတိနိုင်နေပါဆိုတာဝေဒနာပေါ်တိုင်းပေါ်တိုင်းဒါဝေဒနာပဲဒါဝေဒနာပဲလို့သိနေလို့ရှိရင်ဒါဝေဒနာတတိရှိနေတဲ့ပုဂ္ဂိုလ်မို့ဝေဒနာပေါ်တိုင်းပေါ်တိုင်းဝေဒနာတွေသိနေတာမှန်ပါပါဘုရားကတတိဉာဏ်ဟောတာမဟုတ်ဘဲ တောဘိက္ခွေဘိက္ခုသံဃာနောကာလံကမေယသံဃာနာဆိုတဲ့ပညာလေးနဲ့ထည့်အောင်กว่าတတိကရဖြင့်အောင်နိုင်တဲ့မှကျေကအဲဘဝေနာဘဝေနာဘဝေနာလို့ဝေနာပေါ်တိုင်းပေါ်တိုင်းတတိထားတာဒီတတိလို့မှတ်ချက်သမ်းဝေဒနာပေါ်တိုင်းပေါ်တိုင်းတတိထားတာကတတိသံဃာနောဆိုတာကပညာမှန်ပါပါ သံဃာနောကဘာပါလိမ့်မလဲမေးပညာပညာသတော်ဘိက္ခွေဘိက္ခုသံဃာနောကာလံအာဂမေယမင်းတို့တတိနဲ့နေလေတော့မတော်သေးဘူးကပညာနောက်ကလိုက်ဦးမှန်ပါဝေနာပေါ်တိုင်းပေါ်တိုင်းတတိထားမိတာကတတိပေါ်လေမှန်ပါပညာနောက်ကလိုက်ဦးกว่าဘုရားကတတိပေးလိုက်တယ်ဒကာဓမ္မတို့ တတိနောက်ကဘာလဲရပညာလဲရအောင်မယ်လို့တတိပေးလိုက်ပါအဲ့ဒါဒကာဓမ္မတွေခွန်ကြီးများကသင်ထားတဲ့ကခန္ဓာကိုယ်ရဲ့ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာလို့ဝေဒနာသုံးမျိုးပေါ်တာပေါ်တိုင်းသိနေရင်တတိပဲမှန်ပါသဘောကျဒါဒုက္ခပဲနန္ဒဒုက္ခပဲဒါဥပ္ပခပဲလို့ပေါ်တိုင်းပေါ်တိုင်းသိနေရင်ဘာဆိုကြမလဲတတိလို့မှတ်ကြ ဘောတိုင်းဘောတိုင်းသိနေသတိပါကောင်းပြီပတောဘိက္ခွေဘိက္ခုပန္နရာနောကာလံကမရလို့ခေါ်တော့ကြောင့်ပညာလေးနဲ့လိုက်ဥမတော်မယ်ကွာမောင်နိုင်ပါလိုက်ရပညာလည်းရပညာလည်းလည်းရအောင်မတဲ့ဓမ္မတို့ဝေဒနာခံစားနေတဲ့ပုဂ္ဂိုလ်မှာတတိလည်းလည်းရမယ်ပညာလည်းလည်းရမယ်လို့ပြောထားတော့ပညာလိုက်တော့ဘယ်လိုလဲရမှာတုံးလို့မေးတော့ ပညာလိုက်ပုံငါရှင်းပြမကွာဝေဒနာပေါ်တိုင်းပေါ်တိုင်းသိရင်ပါဆိုကြမယ်သိသတိပဲရှိသေးပညာကဘယ်လိုလဲရပါတော့လို့မေးတဲ့အခါကျတော့မှတရားဓမ္မတွေယနေ့ရှင်းပေးမယ်တဲ့ဒါလူမမာပဲဟောနေတာလို့တရားဓမ္မတွေကမှတ်ကြသမှာနော်မှန်ပါဘုရားဟောနေတာပါလေလူမမာပဲ လူမမဟောနေတာလို့ဒကာဓမ္မတွေကမှတ်ပါဝေဒနာပေါ်တိုင်းပေါ်တိုင်းသိနေရင်ပါတဲ့တတိဘယ်တတိရင်တော်ပဲလားတတော်ဘိက္ခွေဘိက္ခုသံဃာနောလို့မပါဘူးကာလအာရမေယပညာလေးရဲ့လိုက်ပေးပါဦးယဟန်ယာတတိလေးတွေမတော်နဲ့กว่าပညာပဲလိုက်ပေးပါလို့ဒကာဓမ္မတွေနှစ်ချက်ဆုံးမှမှန်ပါ ဝေဒနာပေါ်တိုင်းပေါ်တိုင်းသိရင်ပါဆိုကြမယ်အတိပါအတိလို့မှတ်လိုက်ကြကြပါပညာလိုက်ပြပါအောင်ဆိုတာလေးကိုလည်းဘုရားကဖြစ်ဆွလိုက်ပြန်တယ်။ဘာလိုက်ရပညာလိုက်ပညာလိုက်ပြရအောင်ပဲလို့ဆိုတော့ဂိုင်းနဲ့ဝေဒနာ၃ပါးရှိတယ်ငါဘုရားရှင်းပြမယ်မင်းတို့သေချာနားထောင်ဆိုပြီးလူမာကိုဘုရားကဟောချမှန်ပါဒီဝေဒနာတွေကကွာတဲ့ပညာလိုက်ချင်တာဒီလိုယူပါကွာတဲ့ ဥမောင်ကကိုယ်ပေါ်မှာဒုက္ခဝေဒနာပေါ်တယ်။မောင်နိုင်တော့ပေါ်ဘူး။ပေါ်ပါဘူး။ဩဒီဝေဒနာတွေကဘုရုကြောင့်ဖြစ်ပါလိမ့်မလို့လို့မဲတဲ့အခါကျတော့ကိုယ်ပေါ်မှာမီဖြစ်ရသောကြောင့်ကာယံပရိစ္ဆဝေဒနာမှန်ပါကိုယ်ကြောင့်ဖြစ်တဲ့ဝေဒနာမှန်ပါကိုယ်မရှိတဲ့ပုဂ္ဂိုလ်မှာမဖြစ်ပါဘူး။သဘောကျကြပါ ကိုမရှိတဲ့ပုဂ္ဂိုလ်မှာဝေဒနာပေါ်ဖို့မပေါ်နိုင်ဘူးသဘောကျကိုမရှိတဲ့ပုဂ္ဂိုလ်မှာဝေဒနာပေါ်တယ်ဟောဝန်ထဲမှာပေါ်လဲဟရိယဝတိရှိလို့ပေါ်တာပြမတ်မှာပေါ်လဲကိုရှိလို့ပေါ်တာအဲ့တော့ကာယံပရိစ္ဆဒုက္ခဝေဒနာဩကိုကိုပြီပြီဟောတာကဒကာရမတွေခန္ဓာ၅ပါးဆိုတဲ့ကိုကြီးကိုပတ်ထားလိုက်တာပေါ့ဒီခန္ဓာ၅ပါးကိုမှားတဲ့ ဒီကဏ္ဍရှိပြီးဒီကဏ္ဍနေတာဒီကဏ္ဍ၅ပါးထဲမှာလေတဲ့ဒကာဓမ္မတွေဒီကကိုခန္ဓာတော့မှတ်ထားရတဲ့ဘောဒီတစ်ခုလေးကဒါကဒကာဓမ္မတွေဒီကိုလုံးပေါ့လေအဲ့ဒီဒီကိုလုံးမှာဒကာဓမ္မတွေကိုမရှိခဲ့ဘူးရှိတော့ဟောဒီဝေဒနာလေးကကိုပေါ်မှာပေါ်ရပါတယ်မှန်ပါပါဝေဒနာလေးကဘယ်ပေါ်မှာပေါ်ပါလဲကိုယ်ပေါ်မှာပေါ်ရဩကိုယ်ပေါ်မှာပေါ်ရ ကိုယ်ပေါ်မှာပေါ်ရတော့ဩကိုယ်ဆွဲပြပြီးဖြစ်တဲ့ဝေဒနာမှန်ပါတပည့်ကြကိုယ်ကမဆွဲလို့ရှိရင်မဖြစ်ပါဘူးကိုရီးတော့မိယာမရှိခဲ့တော့မဖြစ်နိုင်ဘူးဆိုတာတပည့်ကြဂိုင်းဒါဖြင့်ဒုက္ခဝေဒနာလေးဟာဒကာဓမ္မတွေပဲစဉ်းစားပါတော့ဒကာဓမ္မတွေပဲစဉ်းစားပါတော့တဲ့ကိုရှိလို့ဒုက္ခဝေဒနာပေါ်သည်မှန်ပါဘယ်လိုမှတ်ကြကိုရှိလို့ဒုက္ခဝေဒနာပေါ် ကိုယ်ပေါ်မှာပေါ်တယ်ဆိုရယ်ရိပ်မိသွားပြီကိုယ်ရှိလို့ဘာပေါ်ပါလဲအဲကိုယ်ရှိလို့ဒုက္ခဝေဒနာပေါ်တယ်ကဲသုပိဒကလာမှတ်လိုက်ပါတော့ကိုယ်ရှိလို့ဒုက္ခဝေဒနာပေါ်တယ်ဆွနိုင်မလားဆွနိုင်ပါဘူးကိုယ်ရှိလို့ဥပက္ခဝေဒနာပေါ်တယ်မဆွနိုင်ဘူးလားဒါဖြင့်ကိုယ်ရှိလို့ဝေဒနာ၃ပါးမပေါ်နိုင်ဘူးလားပေါ်နိုင်ပါဘူး တခါကသံဃာနာပညာနဲ့ရှိရမယ်နေရာဌာနကိုပွဲ့ဟောတယ်လို့သုံးသက်ချက်ချပါနော်မှန်ပါဝေဒနာပေါ်တိုင်းပေါ်တိုင်းသိရင်တတိဟုတ်လားမှန်ပါသံဃာနာဆိုတဲ့ပညာဝင်ရတော့မယ်ဆိုတော့ဒကာဓမ္မတွေဒီလိုရှင်းလိုက်ပါတဲ့ကိုရှိလို့ဝေဒနာပေါ်တယ်မှန်ပါသဘောကျဒါဖြင့်ကိုကိုကကိုရုပ်ကိုကကာယပတာရဆိုတဲ့ကိုရုပ်ကိုကကိုမြင့်တော်မောင်နိုင်တို့ကစဉ်းစားလိုက်သူ့ကိုကအနိစ္စတရား ကိုကိုကပါလားအနိစ္စပါဗျာကိုရဲ့ကိုကပါပါလေအနိစ္စပါဗျာဒါဖြင့်အနိစ္စပေါ်မှာမိပြီးပေါ်ရတဲ့တရားကိုအားလုံးတရားဓမ္မကဘယ်လိုဆုံးဖြတ်ရချအနိစ္စပါဗျာတခေါ်ကြအနိစ္စပေါ်မှာပေါ်တဲ့တရားကိုဘယ်လိုဆုံးဖြတ်ရချအနိစ္စပါဗျာနေကြပြီဒါတော့ဩပညာနဲ့လည်းရှိပါအောင်ဆိုတော့ဒါကပညာလေးပါလာ ဩကိုရှိလို့ဝေဒနာပေါ်တယ်ကိုအိဋ္ဌရောက်လို့ဝေဒနာအိဋ္ဌရောက်ဒီလိုပညာလေးထည့်ပြပါအောင်ကြွားတယ်ဩဝေဒနာပေါ်လိုက်ရင်ဒကာဓမ္မတို့ကိုရှိလို့တော့မှတ်လိုက်စမ်းပါမှန်ပါကိုကိုကဒကာဓမ္မတို့သိတဲ့အတိုင်းကိုရုပ်ကိုကအနိစ္စတရားမှန်ပါအနိစ္စပေါ်မှာပေါ်ရတဲ့တရားကိုဘယ်လိုဆုံးဖြတ်ရချအနိစ္စအနိစ္စ သဘောကျအနိစ္စဘောမှာပေါ်တဲ့တရားကိုအနိစ္စအဲ့ဒါကြောင့်တဲ့အဲ့ဒီပညာလေးထည့်ပေးလိုက်တဲ့ခါကျတော့ဩအနိစ္စဘောမှာပေါ်တဲ့တရားဖြစ်သောကြောင့်အနိစ္စပဲခရဓမ္မပဲမစွန့်နိုင်ဘူးလားပုံတတ်တဲ့ဓမ္မပဲဝရဓမ္မပဲပြတ်တတ်တဲ့ဓမ္မပဲဆိုရင်ကောနိရောဓဓမ္မပဲချုပ်တတ်တဲ့ဓမ္မပဲဆိုရင်ကော သဘောကျဘယ်နဲ့ကြောင့်ခရဝရနိရောဓဖြစ်ရပါလိမ့်မလို့ဆိုအိုးသူမှီးနေတဲ့တရားကအနိစ္စမို့သူ့ပါဆိုကြသူမိခံရတဲ့တရားကိုကအနိစ္စအနိစ္စမို့မိတတ်တဲ့ဝေဒနာပဲနဲ့ဆိုပါအနိစ္စဟောဒါဖြင့်အာလုံးတရားဓမ္မတွေဩတန်တရားမရှိတဲ့အနိစ္စပါလားမှန်ပါပါဖြစ်ထိုက်လို့ဖြစ်တဲ့အနိစ္စပါလားမှန်ပါပါသဘောကျအိမ်အိုလို့ အိမ်ပြိုတာမောင်နိုင်တန်ရရှိသေးရှိပါဘူးအိမ်အိုလို့အိမ်ပြိုတာအဲအိမ်အိုလာတော့ဒကာဓမ္မတို့လေးလေးပါလေးတိုက်ပြိုမှာပေါ့ဘာဖြစ်လို့အိုလို့စားပဲတဲ့ပြိုကြတဲ့အလုပ်ဟာဒကာဓမ္မတို့ကဩအာအာမြတ်တဲ့နေကြလူသေးလူပါလိုရရဲလားမလိုပါဘူးဘယ်နဲ့ကြောင်းပါလိမ့်မယ်အိမ်ဖို့လို့အိုဆိုးပြီးဒကာလာနေတော့ပြိုပြစ်တာ မှန်ပါ။ကိုဆွေးပြီးဒီကရနဲ့ပြုတ်ပြတ်တာ။ဒီမှာလည်းအနိစ္စခန္ဓာပေါ်မှာပြီပြည့်ရတဲ့ဝေဒနာမှုပါဆိုကြ။ကျေနပ်ပလား။အနိစ္စခန္ဓာပေါ်မှာတည်တံ့ပြီးအကြောင်းတိုက်ဆိုင်လို့ဖြစ်ပေါ်လာရတဲ့တွေ့မနိုင်လို့သိတဲ့တိုင်းတဲ့ဒုက္ခဝေဒနာပေါ်နေ။မှန်ပါ။ဘယ်ပေါ်မှာပေါ်နေ။ပေါ်ပါ အဲကိုယ်ကိုယ်ကအနိစ္စမို့ဒုက္ခဝေဒနာလေအနိစ္စအဲ့ဒီလိုမင်းပညာရင်းနဲ့ရှုနေစမ်းပါကွာသဘောကျကိုကိုကဗါတဲ့နိစ္စမိတတ်တဲ့တရားတွေကနိစ္စဩဒါဖြင့်တရားဓမ္မတွေလည်းဒီနေ့ယူပြီးဒီကာလကိုပေါ်မှာဝန်နဲ့မှာပေါ်ပေါ်ဝန်ဝန်တဲ့ဆိုရလဲကိုပဲအင်းဖြေအဲကြောပေါ်မှာပေါ်လဲကိုပဲလက်ထက်ပေါ်လဲကိုပါကိုပဲကိုကိုကဘာပါလိမ့်နိစ္စ ကိုယ်ကိုယ်အိဋ္ဌာကိုမိလေပေါ်လာတဲ့ဝေဒနာတွေရတယ်ရနဲ့နာတယ်ကောင်းတယ်ဆိုတာလေးရကောမိစ္ဆာဩဒီလိုဆိုတော့အကြောင်းသိသိပြီးဒီကလာရှုတဲ့အိဋ္ဌာဖြစ်လေတော့ကြောင်းတဲ့ဒီကြောင်းပြက်လို့ဒီကြောင်းကိုယ်ကအိဋ္ဌာဒီပေါ်တဲ့ဝေဒနာလေမိစ္ဆာဆိုတော့တန်တရားရှိသေးရဲ့တန်တရားမရှိဘူးတော့တန်တရားကိုလည်းတတ်ပြီးပါပြီ ဒီတရားလေးကတော့ပြတ်တန့်လို့ပြတ်တယ်ငါကောငါငါဥစ္စာတော့ဘယ်နည်းနဲ့မှမပြတ်နိုင်ဘူးဆိုတဲ့ဥစ္စာကိုသုံးပြချက်ကြပြပါဒီလိုသုံးပြချက်ကြပြန်တော့မောင်နိုင်လို့ကိုမင်းတို့ကဒိဋ္ဌိပြီးမှန်ပါဒီပြတ်တန့်လို့ပြတ်တယ်လို့သိလိုက်တော့ဝိသိကိစ္စသိမှန်ပါဒီပညာနဲ့ရှိလို့မှန်ပါပညာနဲ့ဖြစ်ပြရှုလိုက်တာဒကာရမတို့ပြတ်တန့်လို့ ပြက်တယ်လို့ယူနိုင်ကြဘူးယူနိုင်ပါဘယ်လိုကြမလဲပြက်ကြံလို့ပြက်တာမပြက်စင်မနဲ့ပြက်တာလို့ဆိုကြမလားဆိုပါဘူးဘယ်လိုဆိုကြပါပြက်တယ်လို့ပြက်တာအာသူ့အကြောင်းကိုကပြက်လို့သူ့ကျိုးကပြက်ပါဒီလိုဆိုတော့ဝိသိကိစ္စသိမှန်ပါသဘောကျလားဒီအကြောင်းကိုကမခိုင်လုံလို့ဒီကျိုးလေးရလဲ ပြည့်ရပါတယ်လို့ဒကာဓမ္မတွေဆိုနိုင်ကြဆိုနိုင်ပါဘူးဆိုကြလို့ဆိုနိုင်တဲ့ခါကြလို့ရှိရင်အကြောင်းနဲ့တကွာသိသိပြီးဒီကလာအပြက်ကိုမြင်တဲ့တွေ့အကြောင်းသိသိတာကဝိဇိကိစ္စသိပါတယ်ပြက်တာမြင်တာကဒိဋ္ဌိသိပါမှန်ပါဒိဋ္ဌိဝိဇိကိစ္စသိတဲ့ရှုနည်းမှန်ပါနားရကြနားရဘယ်ရှုနည်းပါလဲဒိဋ္ဌိဝိဇိကိစ္စသိတဲ့ရှုနည်း ဒါပြန်ဝိပဿနာဉာဏ်ကလေးကဒကာဓမ္မတွေကဒိဋ္ဌိဝိသေစာသေပြီးရှုတဲ့တွေ့အင်းဒီဒကာဓမ္မတွေမက်စစ်ပေါ်မှပေါ်ပါမလားလို့ဆိုတဲ့အတွေ့ဘယ်တော့မှမတွေ့နဲ့မှန်ပါဘူးရှုကြတဲ့ကကျွတ်တို့ရှုနေဟာကသူများရှုနေနဲ့မတူဘူးမှန်ပါဘူးအကြောင်းနဲ့တကွာအကြောင်းပြက်လို့အကျိုးပြက်တာပဲလို့ဆိုစဉ်အကြောင်းပြက်တဲ့လို့အကြောင်းကိုကပြက်ထိုက်တယ်အကြောင်းဖြစ်လို့ အကျိုးဟာပြည့်ရတယ်မှန်ပါကိုယ်ကိုကအနိစ္စမဟုတ်ကိုယ်ပေါ်မှီတဲ့ဝေဒနာဟာအနိစ္စပါဒါဖြင့်အကြောင်းပြက်လို့အကျိုးကိုပြက်ပါဒါဖြင့်အကြောင်းပြက်လို့လို့သိလိုက်တဲ့ဖြင့်ဝိသိကိစ္စသိတယ်မှန်ပါအကျိုးတရားဘယ်နည်းနဲ့မှမခိုင်ဘူးလို့ကိုမသိဘူးသိပါဘူးထိုကဲ့လို့သိတော့ဘာလို့ဘယ်နဲ့ဆိုကြဒိဋ္ဌိသိပါဒါဖြင့်တရားဓမ္မတွေဒီလိုညံနှိမ့်ထည့်ပြီးရှုလိုက်လို့ရှိရ ရှုတဲ့ခင်ကြတော့ဖြစ်ဖြစ်တော့မြင်တော့မြင်မှာပဲတဲ့မြင်ပေမဲ့လည်းဒကာဓမ္မတွေကဩပြတ်တဲ့လို့ပြတ်တာကိုနေတော့ဘယ်ခါမဆိုဒကာဓမ္မတွေကဆုံးဖြတ်ချက်ချပြီးရှုမှန်ပါမပြတ်တဲ့မနဲ့ပြတ်တာလားပြတ်တဲ့လို့ပြတ်ပြတ်ပြီလို့ပြတ်တာအဲ့ဒီလိုပြတ်တာလေးကြီးရှုရှုရှုရှုနေတာကိုဘုန်းကြီးတို့ကအမှန်တန်ကျေနပ်ပါမှန်ပါ တို့ကလည်းတကယ်လို့ပန်ရရှိလာလို့ရှိရင်ဆရာဘုန်းကြီးကဟောတဲ့အတိုင်းဖះဟောတော်မူတဲ့အတိုင်းကာယမရိစ္ဆဒုက္ခဝေဒနာဆိုတဲ့အတိုင်းဒီကိုမှီပြုပြီးဒုက္ခဝေဒနာပေါ်ရမှန်ပါကိုပြတ်တော့ကာဒုက္ခဝေဒနာသဘောကျကိုပြတ်တော့အင်းပြတ်တဲ့ပုံမှာပေါ်လို့ပြတ်တယ်မှန်ပါသဘောကျပြတ်တဲ့ပုံမှာပေါ်လို့ပြတ်ပါအဲဒီကဲဒကာရမတွေအကြောင်းနဲ့ကွာ သိသိပိဒကလာအပြက်ကိုမြင်တဲ့ပုဂ္ဂိုလ်များမှာဒိဋ္ဌိဝိဇိကိစ္စသေပိဒကလာရှုနေတဲ့ဥပဒနာမဲမှန်ပါသဘောကျပါသေပါလိမ့်မယ်ဒိဋ္ဌိဝိဇိကိစ္စသေပါရှင်ရမတ္တနဲ့ဒိဋ္ဌိဝိသေဆိုရှိသေးရလားမရှိပါဘူး ရှင်းတ်ပါလားအဲ့ဒီကဲဆိုရှုလိုက်တဲ့အခါကျတော့ကိုတဲ့ဒကာဓမ္မတွေဩဒီဝေဒနာလေးဒုက္ခဝေဒနာလေးကချမ်းသာတဲ့ဝေဒနာလေးကလည်းဖြစ်ဖြစ်တာပဲဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်လို့ပါဇက်ကမမီပါနဲ့ပဲရှုနေနေဒုစရဒိဋ္ဌိဝိသေစာသိပြီးသားရှုမှန်ပါပြည့်တင်လို့ပြည့်ပြည့်တင်လို့ကိုသိတာဒီဘာသေးတယ်ဒိဋ္ဌိဝိသေကဒီလိုမပြောနဲ့ပြည့်တင်လို့လို့သိရင်ဘာသေးတော့ ဝိသိကိစ္စဝိသိကိစ္စနဲ့သိပြက်တဲ့လို့ပြက်တယ်လို့သိရင်ဒိဋ္ဌိပြက်တယ်လို့လို့သိရင်ဝိသိကိစ္စငင်ပြက်တာသိလိုက်ရင်ဒိဋ္ဌိသိပါအဲ့ဒါပြက်တယ်လို့ဆိုတာအကြောင်းကိုသိတယ်မှန်ပါပြက်တယ်ဆိုတာကျိုးသိမှန်ပါသဘောကျပြည့်စင်လို့ဆိုတာကကြောက်ပြီပြတ်တယ်ဆိုတာကကျိုးပြီအဲ့ဒီကဲတော့တဲ့ဩပြတ်တယ်လို့ပြတ်တာပဲလို့ခန္ဓာထဲမှာပတ်ပင်နေနေတာရှိ ဒုက္ခဝေဒနာတွေပေါ်တယ်ဖြစ်ဖြစ်ရှုဘာဖြစ်လဲတော့ပြည့်စင်လို့ပြည့်ပြည့်စင်လို့သိရင်ပြတ်တာသိရင်ဩပြတ်တင်တယ်လို့ဆိုလို့ရှိရင်ဖြင့်မောင်နိုင်ကအကြောင်းသိသိသိမှန်ပါတပည့်ကြပြတ်တင်လို့ဆိုတာဘာသိတာပါအကြောင်းပြတ်တယ်လို့သိတာကအကျိုးအကျိုးပြတ်တာကိုသိမှန်ပါပြတ်တင်လို့ကိုသိတော့ကဘာသိတော့ ပြတ်တယ်လို့သိတော့ကဘာသေးတယ်လို့ပြတ်တယ်လို့သိလိုက်တယ်ခါဒါကိုခင်ဗျားတို့ကြွယ်အောင်ရေးကြည့်တယ်သဘောကျပြတ်တယ်လို့လို့သိရင်ဝိသိပါပြတ်တာကိုသိလိုက်အဲ့တော့ပြတ်တယ်လို့ပြတ်တာပဲလို့ခင်ဗျားတို့လောကီစကားသုံးပြညာတော့လေအခုတော့မချင်းပြဘူးမှန်ပါချင်းမကြရမချင်းပြပါဘူးအခုတော့ အကြောင်းကိုကပြက်တဲ့တရားပြက်တဲ့တရားပေါ့မီးနေတဲ့တရားမပြက်ချင်ပါဘူးဆိုလို့မရပါဘူးတုံးတော်ပေါက်တဲ့မှုဟာတုံးဆွေးတဲ့အခါအော်မှုကြီးကြံရဥပ္ပါလားမှန်ပါပါမို့လည်းပြရမှန်ပါပါအဲကြောင့်တုံးကိုကအဆွေးပြက်ကိုမှန်ပါပါသဘောကျအဲတုံးကိုကဆွေးပြက်ဖြစ်ပြီးတကယ်လားနေတော့မှုဟာကစုပ်ကြည်နေရဥမဲ့ဆိုလို့တော့မရပါဘူးဒါဖြင့်တုံးကအကြောင်းမှုကအကျိုး မှန်ပါသဘောပါကြလားတုံးကပါတဲ့ပြောင်းဟိုကအကျိုးတုံးပြက်လို့မှုပြက်တယ်ဥစ္စာမှုပြက်သွားတယ်မှုပြောက်သွားတာခင်ဗျားတို့ကအင်းအံ့အားများသိဉဏ်သေးသိဉဏ်ပါဘယ်အားသိဉဏ်ရှိမလို့အကြောင်းကိုကပါတော့အပြက်အပြက်ပေါ်မှာမိမိဒီကလာနေတဲ့အပြက်ဆိုတာမသိချင်သိကြပါဒါဖြင့်ပြက်တဲ့လူကိုသိရင်ဝိသိကိစ္စ ပြက်တာကိုသိလိုက်ရင်ဒိဋ္ဌိဩပြက်တဲ့လို့ပဲလို့ဆိုတဲ့ဟာကဝိသိကိစ္စသိနေတာမဟုတ်ပါဘူးပြက်သွားတဲ့ခါကျတော့ဒိဋ္ဌိပါနာငါဥစ္စာမဟုတ်လို့ပြက်သွားမှန်ပါပြက်တယ်လို့ဆိုတဲ့ဥစ္စာကအကြောင်းသိလို့မှန်ပါသဘောကျပြက်တယ်လို့သိလိုက်တာကအကြောင်းကျိုးသိတာသေချာရှင်းမှရမ်းဖြေလို့မရဘူးသေသေးချာချာရှင်းရပြက်တယ်လို့ဆိုတာဘာသိတာ အကြောင်းသိတယ်နော်ကြောင်းသိတဲ့ဝိသေကိစ္စကသိပါပြတ်တာလေးမြင်လိုက်ကျိုးသိပါကျိုးသိပါသေးသိပါပြတ်တင်လို့လို့သိရင်ကြောင်းသိအကြောင်းသိတော့ပါသေးဝိသေကိစ္စပြတ်တာကိုမြင်လိုက်ပါပြီအကျိုးအကျိုးလည်းသိတယ်ဒိဋ္ဌိဒိဋ္ဌိလည်းသိတယ်ပေါ်ကြပေါ်ပါဒကာရမတို့ ဩဘုရားသခင်ကိုရမေရပဋိနဲ့မပြီးဘူးပညာလိုက်ပါအောင်ဆိုတဲ့နေရာမှာမောင်းနေတာထက်ဝေဒနာပေါ်တော့ပေါ်နေပြီပေါ်နေပြီပေါ်နေပြီသိရင်တတိပြည့်စုံလို့ပြတ်တာဒီမှာသံသင်ညမှန်ပါပဋိနဲ့သံသင်ညကွဲပါလားကွဲပါဝေဒနာပေါ်တိုင်းပေါ်တိုင်းသိနေတာဘာပါလဲပြည့်စုံလို့ပြတ်တယ်သိတာကဒါရင်ဝေဒနာပေါ်တိုင်းပေါ်တိုင်းသိတာကဘာပါလဲမသိပါဘူး ရွတ်သင်လို့ပြတ်တာပဲလို့သိလိုက်တာကသာမန်ပါအဲတတိတမစင်ညဆိုဒါပဲအဲဒါကတော့လုံးပြောတာပေါ့လေမှန်ပါတတိတမစင်ညရှိဖို့ရေးကြည့်တယ်တတိတမစင်ညရှိဖို့ရေးကြည့်တယ်လို့ပြောနေကြညာသလားပွဲပြီးမသိမှန်ပါဘုရားပြန်ဘုရားခင်ကိုရမကြီးကခွဲသိဖို့အတိတ်ပဲကိုဒီလနာယံကိုခေါ်နေတာမှန်ပါသဘောကျဘုရားဟောပါလေပြန်ပြောတယ်ဓမ္မတို့ ဟောတာကိုကိုဆိုတာကိုလုံးပေါ့ဗျာဝန်တယ်လည်းကိုပဲအဲ့ဒီကိုပေါ်မှာတခါတည်းကြတော့ဝန်တွေကနားတယ်ဆိုလို့ရှိရင်လည်းဝန်တွေကကိုပေါ်မှာဒုက္ခဝိညာဉ်ပေါ်တာပဲခေါင်းတွေကကြိုက်တယ်ဆိုတော့ခေါင်းတွေကကောင်းမှဒုက္ခဝင်တာပေါ်တာပဲမှန်ပါရိပ်မိမလားရိပ်မိပါကြောတဲ့ကရတယ်ဆိုရင်ကောကြောမှဒုက္ခဝင်တာကိုယ်ပေါ်မှာလွတ်တာပါလေရလားပါပါဒါဖြင့် ကိုယ်ကိုယ်ကအနိစ္စမို့ဒုက္ခဝေဒနာလဲအနိစ္စသဘောကျဒီလိုရှုလို့ရှင်းဖြင့်တဲ့ဩပြက်တဲ့လို့ပြက်တယ်ဆိုတာလာတာပဲမှန်ပါမလာသေးဘူးလားမှန်ပါကိုယ်ကိုယ်ကဗာတရားပါလေအနိစ္စတရားအနိစ္စပေါ်မှာပေါ်နေရတဲ့တရားကိုဘယ်နဲ့ဆိုကြလဲအနိစ္စဖျားပြိုသွားတယ်ထီးကြီးကြမ်းနေတယ်တော့မရှိဘူးမှန်ပါ ရှိပါမလားရှိပါဘူးဘုရားပြုသွားတဲ့ဖြီးကြီးကြံနေတယ်လို့ဆိုတာတော့မရပါဘူးဘုရားမင်းနေတဲ့ဖြီးကိုမှန်ပါဘုရားပြုရင်ဖြီးဟုတ်ပါဘူးဖြီးရဲ့အောက်ကြရမှာပဲဆိုတာဓမ္မတွေတန်တရားရှိသေးလားမရှိပါဘူးအဲ့ဒီတိုင်းမှာကိုယ်ပေါ်မှာမင်းနေတဲ့ဒုက္ခဝေဒနာကိုယ်အနိစ္စမို့ဒုက္ခဝေဒနာကိုအနိစ္စအဲ့ဒါဒကာဓမ္မတို့ဒုက္ခဝေဒနာရှိပြန်လဲရှိလို့ရှိရင်လေဩပြက်တဲ့လို့ပြက်တာပဲ ဒီလိုညာနေနဲ့ရှုပြီးတော့ဘယ်လိုရှိကြလဲပြက်ပြက်လို့ပြက်တဲ့လို့ပြက်တာပဲလို့ဘုံတော်ဟောဒီကမင်္ဂဘာနဲ့ရှုပြီးမှန်ပါဒုက္ခဝေဒနာလေးပေါ်တိုင်းပေါ်တိုင်းခေါင်းကြိုက်တဲ့ဝေဒနာလေးလည်းပြက်တဲ့လို့ပြက်တယ်လို့ရှုပါမှန်ပါကြောပေါ်ရတဲ့ဝေဒနာလေးလည်းပြက်တဲ့လို့ပြက်ပါဘုံနဲ့မှာနှလုံးဝသာရခြင်းဒေါမနသာကြီးကျယ်ဖြစ်နေတာကိုပြက်တဲ့လို့ပြက်ပြက်တဲ့လို့ပြက်ကိုယ်ပေါ်မှာမိတာကိုအရိယဝတ္ထုပေါ်မိတာအရိယဝတ္ထုကိုယ်ကလည်းအိဋ္ဌာမို့ဒီပေါ်မှာပေါ်တဲ့ဒေါမနသာကို အနိစ္စအဲဒေါမနတဆိုတဲ့ဒုက္ခဟာလေအနိစ္စပဲဆိုရင်လွယ်ပါဒါကပန့်ပစင်ညပါရှင်းမလားရှင်းပါဒါဖြင့်တရားဓမ္မတို့ဒုက္ခဝေဒနာဝဒီကဲလို့ပြတ်တယ်လို့ပြတ်တယ်လို့နောက်ကမဲခင်၅ပါးနဲ့ရှုလိုက်ပြီဆိုမှဖြင့်အဲပရိက္ခနုတ္တိယဆိုတဲ့ဒေါသလာသေးရဲ့မှန်ပါပါ လာရရဲ့မလာဘူးဘယ်နဲ့ကြောင့်မလာပါလိမ့်မောင်နေပြက်တယ်လို့ပြက်တယ်လို့ပြက်တယ်ဆိုတော့မဂ္ဂင်၅ပါးကရှုမှန်ပါမဂ္ဂင်၅ပါးထဲမှာဘယ်လိုရှိပါလိမ့်ပြက်တယ်လို့ပြက်တယ်လို့ပြက်တယ်ဆိုတော့မဂ္ဂင်၅ပါးကသိမှန်ပါမပြက်တယ်မနဲ့ပြက်တာမဟုတ်ပါဘူးမှန်ပါဘယ်လိုမှတ်ကြပြက်တယ်လို့ပြက်တယ်လို့ပြက်တယ်လို့မမှတ်ထိုက်ဘူးလားမှတ်ပါတယ်အဲ့ဒီကတော့မှတ်တော့ပြက်တယ်လို့သိတော့ပါသေးတယ်ပြက်တာသိတော့ဒိဋ္ဌိပြပါရှုသမ်းပါလို့ ဂီရဏသုတ်ကြဒီလိုဟောလာတယ်သဘောကျလားဒါဘယ်တော့မှဟောတာဗါလေဂီရဏလူမမာကိုဟောတဲ့နေရာဘုရားကသမ္ပတင်ညဆိုတာဒါกว่าပฏิကတော့ဝေဒနာပေါ်တိုင်းပေါ်တိုင်းသိတာကပြက်တယ်လို့ပြက်တယ်လို့သိတာကသမ္ပတင်ညသမ္ပတင်ည ဘောကြလားအဲဝေဒနာပေါ်တိုင်းပေါ်တိုင်းသိတာကမသိဘူးပြတ်တယ်လို့ပြတ်တယ်လို့သိတာကသမ္မဇင်ညာဆိုတာသဘောကျဟုတ်ပြီဒါဖြင့်ဒကာဓမ္မတို့မကြမ်းမမာတဲ့အခါဒေါမနသဖြစ်တဲ့အခါမှာလေတဲ့သူ့ကိုရှုရမယ်။ဩပြတ်တယ်လို့ပြတ်တာပဲဆိုပြီးနောက်ကမဂ္ဂင်၅ပါးနဲ့ရှုရှုပေးပါ။ ဖြစ်ပျက်ကလေးရှုပေးပါရှုတော်ကိုယ်ရဟဓမ္မတွေမပြားစီပါနဲ့စကားကထူအောင်ပြောတာပါရှုတော်ခင်ဗျားတို့ဖြစ်ပျက်ပဲရှုပါဟုတ်ပါသဘောကျရှုတော့ပါရှုอ่ะဖြစ်ဖြစ်ပဲအဲရှုတော့ဖြစ်ဖြစ်ပဲရှုပါတဲ့သို့တော်လည်းတရားဓမ္မတွေကမင်းနဲ့ကြောင့်ပြတ်ပါလိမ့်မနေများလာတဲ့အချိန်တစ်ခါတည်းဈာထုတ်လာတဲ့ဝိသိကိစ္စလာကြလာမယ်မှန်ပါဘောပြတ်တဲ့တော့ပြတ်တာပဲအเจ้าကိုကအနိစ္စကို မှန်ပါအကျိုးကနိစ္စအဲတန်လျာဝင်လာရင်ဒါလေးနဲ့ဖြေလိုက်မှန်ပါရှင်းမလားရှင်းပါတန်လျာဝင်လာရင်ဒါနဲ့ဖြေလိုက်ပြည့်တယ်လို့ပြည့်တာအဲအကြောင်းပြည့်လို့ကျိုးတယ်ဟောဒီလိုဆိုတော့တမ္ပဇညတမ္ပဇညရှုနေရကြိုက်မှန်ပါကြဲပြန်မဲတယ်ဒကာဓမ္မဝေဒနာပေါ်တိုင်းပေါ်တိုင်းသိရင်ပါဆိုကြသိ ပြက်တဲ့လို့ပြက်တာလေးကိုညာနဲ့ရှင်းနေသံသင်ညာသံသင်ညာဆိုတာပညာမှန်ပါပฏิကပฏิစေသိသံသင်ညာကပညာစေသိမကွာဘူးလားကွာပါပฏิကပညာကပฏิကပฏิပဲရှိမှန်ပါဩဝေနာပေါ်တယ်ပေါ်တယ်ပေါ်တယ်ဝေဒီဝေနာပေါ်တိုင်းပေါ်တိုင်းသတိထားလို့ဝေနာပေါ်တိုင်းပေါ်တိုင်းသတိထားတာပဲရှိတာပဲမှန်ပါပြက်တယ်လို့ပြက်တယ်လို့သတိကဒီလိုမရှိနိုင် ယ်သူကရှုနိုင်ပါလဲသမ္မဇ္ဇဉာဏ်ဆိုတဲ့ပညာကမှရှုနိုင်တယ်တဲ့ယနေ့ဆုံးဖြတ်ချက်ချပါပါသဘောကျအဲဒါဖြင့်ဒကာဓမ္မတွေဘုန်းကြီးကအေးကမ္မဋ္ဌာန်းမိုက်ရှုကြရေးရှုကြဟဲ့ဒကာတွေလည်းရှုကြရေးရှုကြရေးအပြည့်ကလေးတွေတွေ့တယ်ဗျာအေးပြက်ကလေးတွေတွေ့လို့ရှင်းပြန်ကွာနေရာကြပြီပြည့်ပြက်ကလေးတွေတွေ့ပြီးသတိပြက်တာလေးတွေတွေ့တွေ့အပြက်ကလေးတွေပဲတွေ့တွေ့တွေ့ကျင်တာတွေ့ ဘယ်နဲ့ကြောင့်ပြက်ပါလိမ့်မလို့လို့လာတဲ့အချိန်မှာဒါလေးဖြစ်ဆွလာမှန်ပါပါပြက်တဲ့လို့ပြက်တာဘာလို့အကြောင်းဆိုကနေစာမှုအကျိုးကနေစာမိယာကနေစာမှုမိတတ်တဲ့တရားမိတ္တာသဘောပါဒီလိုတံပဇင်ညာလေးနဲ့မင်းတို့သွင်းရှုလိုက်မယ်ဆိုလို့ရှိရင်ကွာတဲ့ပါလို့ပဲနေရာကြတယ်ဘယ်လိုနေရာကြတယ်ငါပြဟောပြမှာကွာဆိုတော့ ဒီဒုက္ခဝေဒနာတွေကကိုယ်ပေါ်မှာမပေါ်လားပေါ်ပါဘူးအဲဒီဒုက္ခဝေဒနာလည်းပြက်တဲ့တော့ဖြတ်စုပြက်မသွားဘူးလားပြက်ပါဘူးပြက်သွားတဲ့အခါကျတော့ရှင်ပြက်တာတွေဒီကနေဒကာဓမ္မတွေကမက်ကင်နဲ့မမြင်လိုက်ရဘူးမြင်လိုက်ရပါဘူးအဲလူတွေလိုမြင်လိုက်တဲ့အခါကျတော့အဲမက်ကင်ကဝင်ပြီးမြင်လိုက်တဲ့တွေ့တဲ့ဒုက္ခဝေဒနာနောက်ကကျုပ်မကျေနပ်နိုင်ပါဘူးဆိုတဲ့ဒေါသတို့သောကတို့လိုက်သေးရဲ့ဩဒေါသပရိကဆိုတဲ့ အနုတ္တိယတော့ဟောတော့ပရိက္ခာနုတ္တိယလိုက်သေးရဲ့လားလိုက်ပါဘူးဒါပတ်တာသံမစဉ်ညကဒါသတ်ရိမ့်မေလားသံမစဉ်ညကဒုက္ခနောက်ကဒေါမနသဆိုတာကိုပတ်လိုက်ပါတယ်ရှင်းတော့လားရှင်းပါဘူးသံဃာညကတတ်နိုင်တယ်နော်မှန်ပါဘူးတတိယုံကမတတ်နိုင်ဘူးမှန်ပါဘူးသံဃာညကတတ်နိုင်ပါဘူးသဘောကျကောင်းပြီဒါဖြင့်ဒကာရမတို့ကိုယ်ပေါ်မှာဒုက္ခဝေဒနာပေါ်လာလို့ရှိရင်လည်းပြက်တဲ့လို့ပြက်တယ် ဖြစ်ပျက်ကိုရှုတိုင်းရှုတိုင်းဩဒီဥစ္စာတွေပြက်ပြီးပြက်ပြီးပြက်ပြီးလို့သာရှုနေဘယ်နဲ့ကြောင့်ပြက်ပါလိမ့်မတုံးလို့လာတဲ့အခါပြက်တဲ့လို့ပြက်တယ်လို့ရှုအကြောင်းကိုကပြက်တဲ့တရားမဟုတ်ဖြစ်ပေါ်တဲ့အကျိုးကလည်းပြည့်ရတယ်ဆိုတော့ရှင်းမတော့ရှင်းပါဘူးဒါပြန်ဒီရှုနည်းဒကာဓမ္မတို့ဘာရှုနည်းလို့ဆိုမလို့လို့မေးဖို့မလိုဘူးလား ဒိဋ္ဌိဝိသိကိစ္စတပ်ပြီးရှုနည်းဖြစ်သောကြောင့်သောတာပန်ရှုနည်းမှန်ပါတပည့်ကြသောတာပန်ရှုနည်းနော်မှန်ပါဘယ်ရှုနည်းပါလဲသောတာပန်ရှုဒါဖြင့်ဒကာဓမ္မတို့ဒီလိုရှုလိုက်လို့ရှင်းပြန်သောတာပန်ရှုနည်းဖြင့်ဒီပုဂ္ဂိုလ်ဟာသောတာပန်မင်းမရှိသေးတောင်သောတာပန်မျိုးစစ်ဖြစ်ပြီမှန်ပါဆိုနိုင်မလားဆိုနိုင်ပါ သောတာပန်မျိုးစစ်ဖြစ်ပြီလို့ဥက္ကဏဥပါလေးတို့ဆိုနိုင်ကြဘူးဆိုနိုင်လို့ရှိဒါရင်သွားရင်သောတာပန်ကလေးကသောတာပန်ကြီးဖြစ်ရမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးကောင်းကောင်းသဘောပါလားဒါဖြင့်ဒုက္ခဝေဒနာဒါလည်းမောင်းနိုင်ရှုတတ်ပါလားရှုတတ်ပါဘူးပြက်တင်လို့ပြက်ပါအဲကိုရှုတော့ပြန်အဲ့ဒါတွေလိုက်နေပါနဲ့အောင်ပြက်ပြီပြက်ပြီပြက်ပြီလို့ပြီးနေပြီးတာသဘောကျပြက်ပြီပြက်ပြီလည်းသိနေပြီးတာ ပြီးတော့တာပဲတဲ့တကယ်လို့ဆရာကမဟောတာလို့ရှင်းရင်ခင်ဗျားတို့မှလာတယ်ပြက်တယ်အများကြီးတယ်ဘယ်နဲ့ကြောင့်တလောက်ပြက်ပါလိမ့်လာမယ်ခင်ဗျားတို့မလာဘူးလားအပြက်ကြီးကများလိုက်တာဘယ်နဲ့ကြောင့်တလောက်ပြက်ပါလိမ့်မလို့ဒီဘယ်နဲ့ကြောင့်တလောက်ပြက်ပါလိမ့်မလို့ဆိုရဲအကြောင်းမသိနိုင် မှန်ပါဝိသိစ္စပါပြီမှန်ရှုတယ်ရှုတာရှင်းရှင်းလင်းလင်းရှိသေးရဲ့လားမရှိပါဘူးဘာပါနေဝိသိစ္စပါတန်တဲ့ဝိသိစ္စမပါဘူးလားအဲ့တော့ဘုန်းကြီးကရှင်းပေးလိုက်တယ်ခရကရှင်းပေးလိုက်တယ်အကြောင်းကိုကအနိစ္စမို့မိတဲ့အကျိုးလေးအောင်အနိစ္စပါကိုကိုကအနိစ္စမို့ကိုကောပေါ်တဲ့မမမချမ်းတဲ့ဒုက္ခဝေဒနာလေးပါဆုံးအနိစ္စရှင်းမလားအဲ့ဒီလိုရှုလိုက်တဲ့ခါကျတော့ဒကာဓမ္မတွေပံပစင်ညပါတယ် ဘယ်နဲ့ကြောင့်ဗမစင်ညပါတယ်လို့ဆရာဘုန်းကြီးကဟောရတယ်ဖခင်ကဟောရတယ်လို့ကိုမြင့်တော်မောင်နိုင်တွေကမေးလို့ရှိရင်ဟိုဝေဒနာပေါ်လို့ဝေဒနာမှသိနေတာတတိလာရှိတာကိုမှန်ပါပါအခုအားတော့မဟုတ်ဘူးတဲ့ပြည့်တဲ့လို့သိတယ်ကောကဟောဒီထဲမှာတမာရိဋ္ဌိမဲ့ခင်ကပြည့်တဲ့လို့လို့သူကထွက်လာတာမဟုတ်လားမှန်ပါဒီထဲကတမာရိဋ္ဌိကဝိသိကိစ္စသတ် မတတ်သေးဘူးလားပြည့်တယ်လို့ဆိုရဲကဒီမဂ္ဂင်၅ပါးကတရားဓမ္မတို့ဒိဋ္ဌိတတ်တယ်မတတ်ဘူးလားဒါဖြင့်ပြည့်တယ်လို့ဆိုတော့ကမဂ္ဂင်၅ပါးကဝိသိစာတတ်တယ်ပြည့်တာလေးမြင်လိုက်တဲ့အခါဒိဋ္ဌိတတ်တယ်ဒိဋ္ဌိတတ်တယ်ဆိုတော့ဒီမဂ္ဂင်၅ပါးဒီတရားဓမ္မတို့ဒိဋ္ဌိဝိသိစာပတ်ရင်ရှုဖြစ်ပြရိပ်မိရောလားဘာဝေရှုနေတာပါလဲ ဒိဋ္ဌိဝိသေသတိုင်ရင်စုနေတာဆိုတော့ဓမ္မတို့သံဃာရှိဖို့လိုသေးလားမလိုပါဘူးကောင်းကောင်းရှင်းမလားရှင်းပါကောင်းပြီဒါဖြင့်ဖြစ်ပြဖြစ်ပြဖြစ်ပြဆိုပြီးရှုသရှုရှုသရှုနေတော့အဲကိုတော်ကခေါင်းကြိုက်တယ်ဖြစ်ပြပြရှုလဲနိုင်ရောဖြစ်ပြပဲရှိတာလေအောင်ရင်ရောဖြစ်ပြပဲအဲရရင်ရောဖြစ်ပြပဲဘုရားပဲရှိနေပါမနေ တယ်ဆိုရင်တော့ဖြစ်တဲ့နေရာလူသာဒကာဓမ္မတွေဖြစ်ဖြစ်ရှုနေဖြစ်ဖြစ်ရှုပြီးဒီကရနေတဲ့အခါကျတော့ဒကာဓမ္မတွေသဏ္ဍာမဖြစ်တယ်ရှင်းပြီးဒီကရပြောပါမယ်ဖြစ်ပုံခင်ဗျားတို့ကဝေဒနာကဝေဒနာဖြစ်ပြမရှုနိုင်လို့ရှိရင်မောင်နိုင်ကစဉ်းစားဝေဒနာကသိနာတာပဲခရားဒါကြောင့်မခံမရနိုင်အောင်ဖြစ်နေတယ်မလားလားဝေဒနာနာလို့ မခံမရအောင်ဖြစ်နေတယ်ဆိုတဲ့ဒေါသမှန်ပါဒါဖြင့်ဝေဒနာကြောင့်တရားဓမ္မတွေဘာဖြစ်နေတုံးဆိုတော့မခံမရနိုင်တဲ့ဒေါသဖြစ်တယ်မှန်ပါဝေဒနာနောက်ကဒေါသပရိကမလိုက်ဘူးလားမလိုက်ပါဘူးဒါဖြင့်ဝေဒနာကနာရလာသူ့ကုရတာဒုက္ခဒေါမနသဒေါမနသကုရတာခဲ့နေတာလားဒေါမနသခဲ့ခင်ဗျဝေဒနာဖြစ်တော့ပါဘူးဖြစ်เสียကခင်ဗျစိတ်ကုခဲ့တယ် သဘောကျဝေဒနာရခင်ဗျာပြည့်လောက်ပါဘူးပါခဲ့စိတ်စိတ်ကကုခဲ့တယ်ဒေါမနတာကုခဲ့မှန်ပါသဘောကျဆရာကဒါကြောင့်ဆေးဆရာများကြတော့ဥက္ကန့်တို့ပြောကြတယ်သက်သာမှုရအောင်ခမရဝေဒနာဘာမှဖြစ်ဘူးကျုပ်ဆေးတစ်ခွက်တောင်းရင်ပျောက်တယ်လို့ဆိုတော့သူကဒီဝေဒနာပြေးမဲ့ထင်းနေတာလေဟာခမရကဒီဝေဒနာဘာမှမဖြစ်တော့ဘူးဆိုတော့ဒီဒေါမသာချုပ်သွားတာသက်သာသွားတာပေါ့ဗျာမှန်ပါ ဝိညာဉ်ကခက်နေတာလားသူဒေါမကခက်ဒေါမကသိပြီကလားဝိညာဉ်ကခက်တယ်လားဒေါမကခက်တယ်လားဒါဖြင့်တရားဓမ္မတို့မယုံရင်တို့ကြီးတဲ့ခင်ဗျားတို့သမန်းမြက်ကလေးရှာကြည့်မှောင်တယ်ဘေးကကပြောငွေကြိုက်တာလို့သာပြောဟောဒီသေချာတက်မှန်ပါ မဟုတ်ဘူးဗျာဝေဒနာကြောင့်လားသူဒေါမနတာကြောင့်မင်းကသမားမြဲကမင်းမွေစိတ်ကိုလုံးဝမရှိဘူးစင်ထားတယ်မထိုင်ဘူးလက်ထိုင်ဒါကြောင့်ဝေဒနာကခက်တာလားသူနောက်ကလိုက်တဲ့ဒေါသပရိကကခက်တာဝေဒနာကအလွယ်လေးပါခဲ့ဒါကြောင့်ဘုရားက အဲဒီလိုမင်းတို့အကြောင်းပြက်လို့အကျိုးပြက်တယ်လို့ရှုလိုက်လို့ရှင်ဒီကပဋိကမရှိဘူးကွာအဲ့ဒါအနိစ္စသာတွေ့တော့တယ်တဲ့ဒီကဒေါမနတာကချုပ်သဘောပါကြကောင်းပြီဒါဖြင့်ဒကာဓမ္မတို့ဖြစ်ဖြစ်ရှုတဲ့ပုဂ္ဂိုလ်မှာဒေါမနတာပဋိကလိုက်ကြလားမလိုက်ပါဘူးရှင်းပြီနော်ကောင်းပြီဒါဖြင့်ဖြစ်ပြမဲ့ဖြစ်ပြမဲ့ဒါကတွဲနေပြီဒကာဓမ္မတွေရှုတဲ့ခါကြတော့ ဒီကဖြစ်ပြဒီကဖြစ်ပြသိတာဒီအာယုံကဘာလို့ဖြစ်ပြမဲရှုတာကဖြစ်ပြလို့သိတာသဘောကျအာယုံကဘာပါလဲဖြစ်ပြအဲရှုတာကဖြစ်ပြလို့သိတာအဲ့ဒီဖြစ်ပြနဲ့ဖြစ်ပြလို့သိတာနဲ့တင်ဆိုတော့ဒီကြားထဲမှာမခံမရနိုင်တာတွေလာသေးရဲ့မှန်ပါသဘောပါကြဒါဖြင့်လူမမာကုခက်တာလားဆို သူ့အခုခက်တာလားသူ့စိတ်အကဲအခုခက်တာလားစိတ်ရှင်းမလားရှင်းပါအဲလူမမာဘာမှမခက်ဘူးမှန်ပါတပည့်ကြဘာအခုခဲ့လဲသူဒေါမနပါစိတ်ကိုအခုခဲ့ဒုက္ခနားလဲဗလားကောင်းပြီဒါဖြင့်ခင်ဗျားတို့ဆရာလုပ်တဲ့ပုဂ္ဂိုလ်မှာဝေဒနာကိုမကုနိုင်စိတ်ကိုအရင်ကုပလားဝေဒနာခဏလေးကုရတယ် ဝေဒနာတဏှာတဏှာပေးလိုက်ပြောက်ဘူးလားပြောက်သူစိတ်ကသေမဲ့ထင်းနေတာလေသေမဲ့မထင်အောင်လုပ်ပြမှာမှန်ပါသေမဲ့ထင်းနေတဲ့ဒေါမနတာမရှိဘူးလားရှိပါအဲ့ဒါအရင်ကုဒါအရင်ကုလိုက်လို့ရှိရင်ခင်ဗျားဒီဥစ္စာကုဖို့အလွယ်လေးကုရောက်နေတဲ့ကောင်းတဲ့လေနာယနာဟာလေမလွယ်ဘူးလားလွယ်ပါအခုဒါဖြင့်အာရမဏဓမ္မတွေခင်ဗျားတို့ခရီးကဂိယနာကိုကုတာသဘောကျကျပါမင်းကွာတဲ့ဟောဒီအကြောင်းပြက်လို့ ကိုရီဟုသောအကြောင်းကိုကအနိစ္စကိုကိုပေါ်မှာပေါ်တဲ့မမာတဲ့ဝေဒနာလည်းအနိစ္စပါပဲလို့မင်းရှုစမ်းပါအဲ့ဒီလိုရှုလိုက်တော့လူမမာမှာဒီဝေဒနာနဲ့ဒီတောင်းကမှတက်ပါမလားဆိုတဲ့ဒေါမနတာရှိသေးရဲ့မရှိပါဘူးမရှိတော့သေလေသူဒေါမနတာမပါဘူးအနိစ္စမက်ကတည်းသေးတယ် ဘောရဘာနဲ့သေးတော့အနိစ္စဒုက္ခအဲ့ဒါအနိစ္စညာနဲ့သေးတယ်မှန်ပါသဘောကျလားဘာနဲ့သေးပါလဲအနိစ္စဒီလိုမှဒီဝိပဿနာဉာဏ်ပါဘူးဆိုတော့ဒီဟာနဲ့မသေးဘူးဝေဒနာနဲ့မသေးဘူးသူဒေါမနကနဲ့သေးတယ်မှန်ပါ ရှင်းမလားဥပါလေဘာနဲ့တည်တော့ဒေါမနနဲ့တည်တော့ဒေါမနကာကောကပရိဒီဝအဝိဇ္ဇာဇာတိတရမရဏဟိုဘက်သံဃာရှိသွားဘူးဒါကြောင့်ယနေ့ပုံမူပြီးရှင်းပေးပါမယ်ဒကာဓမ္မတွေနော်ဖရာရနာများမှာကိုယ်လည်းရှိတာအနာဆိုတဲ့ဒုက္ခဝေဒနာကိုရှိပါဘူးရှိတယ်တဲ့ကိုယ်ရှိရင်ဒုက္ခဝေဒနာရှိရမှာမှန်ပါသို့သောပုထုဇဉ်တွေလို့ နောက်ကဒေါမနတာမလိုက်ဒေါမနတာပရိကတွေလိုက်ပါရလားမလိုက်တဲ့အတွက်သူတို့မှာကာယိကဒုက္ခသာရှိတယ်စေတိကဒုက္ခမရှိဘူးစိတ်ထဲမှာပေါ်တဲ့ဒုက္ခရှိပါဘူးသဘောကျကာယိကဒုက္ခတော့ရှိပါစေတိကဒုက္ခတော့ရှိပါအဲ့ဒါကြောင့်သူတို့မှာတန်တရားစခန်းသိမ်းဘုဒ္ဓရှင်ကတန်တရားစခန်းလဲတယ်ဆိုတာဓမ္မတွေသေချာမှတ်ပါကိုယ်ပေါ်မှာဒုက္ခဝင်တဲ့က အဲ့ဒါကြောင့်သွားဒါဖြင့်ဝေဒနာကအပယ်ချတာလားဝေဒနာနောက်ကဒေါမနတကပဲသွားတာဒါဖြင့်ဒကာရမတွေဝေဒနာလည်းရောက်အပယ်လည်းရောက်မှန်ပါဘယ်နဲ့ဖြစ်နေကြဝေဒနာလည်းရောက်အပယ်လည်းရောက်ဒါဖြင့်ဒီလိုဝေဒနာဥပါဒနာကိုတမ္ပဇင်ညပေးမဲ့ဆရာမရှိဘဲနဲ့သိသွားတဲ့ဒကာရမတွေမောင်နိုင်တဲ့ကိုင်းနဲ့ဘယ်မှသွားချက်ပါလိမ့် ပယ်ပါအကုန်ပယ်သွားဒီနည်းကိုမရဘူးဆိုရင်ဘယ်နဲ့ဆိုကြပယ်ပါအကုန်ပယ်သွားတယ်ဓမ္မတွေကဘယ်သူသားလို့မှမရဘူးမှန်ပါရှင်းမလားရှင်းပါအဲ့ဒီတော့အရိယာဖြစ်တာမဖြစ်တာနောက်မှာဝေဒနာကိုယ်ပေါ်မှာပေါ်တဲ့ဝေဒနာကိုအဲကြောင်းပြက်လို့အကျိုးပြက်တယ်ဆိုတာတော့ရှိပါလိမ့်မှန်ပါဘူးရှိလို့ရှိရင်ဒီဒေါမနကလာသေးရဲ့မှန်ပါဘူးဒါပြန်သူဒီအနိစ္စဇောနဲ့သေသွားလိမ့်ရဲ့မှန်ပါဘူး သွန်းနိုင်မလားသွန်းနိုင်ပါဘူးသူကဖြစ်ပြဥပဒနာမဲ့ကအနိစ္စသောမသွန်းနိုင်ဘူးလားဒီလိုတွေကတော့ဟိုသူသူပြီးပဲသွားရမှန်ပါမသွားဘူးအကယ်၍မဲ့ခင်ရှိပါပြည့်သွားလို့ရှိရင်လေဒကာရမတို့နိဗ္ဗာန်မဲ့သွားပေါ့ဗျာမှန်ပါမသွန်းနိုင်ဘူးလားသွန်းနိုင်ပါဘူးကဲဒါဖြင့်ဘုဒ္ဓဇင်နဲ့အရိယာဘာကွာတယ်ဆိုတာကိုယနေ့ရှင်းပါဗလားဘုဒ္ဓဇင်ကကိုယ်ပေါ်မှာဒုက္ခဝန်တဲ့ကဒေါမနလို့ခံသွားပြီ ကိုယ်ပေါ်မှာဝင်နေလားအဲအရိယာကတော့ကိုယ်ပေါ်မှာဒုက္ခဟုတ်လားအဲဝင်နေကမက်ကကွာဘူးလားကွာကိုယ်ပေါ်မှာဒုက္ခဝင်နေကမက်ကဒီလိုသွားတယ်သောမနတမလားကာယကဒုက္ခသာရှိတယ်ကွာစေတိကဒုက္ခမရှိဘူးတဲ့ကောင်းကောင်းပေါ်ကြဗလားလုံတတ်ကြဗလား ဒါဖြင့်ကိုယ်ပေါ်မှာဒုက္ခဝေဒနာပေါ်တိုင်းပေါ်တိုင်းပါလို့ကြမယ်ဖြစ်ဖြစ်ရှိတာဖြစ်ဖြစ်ရှိလိုက်တဲ့အခါကျလို့ရှိရင်ဖြင့်ဘုရုတ္တတာပါလိမ့်မလို့ဆိုတော့ဥဒေါနတတ္တရှင်းမလားရှင်းပါကဲအားလုံးဓမ္မတွေနေရာကြဒါဖြင့်ဥပ္ပခါသွားကြအောင်နော်ဥပ္ပခါသွားရအောင်ဆိုလို့ဆိုဥပ္ပခါဆိုတာလေဒါဥပ္ပခဝေနာမှိုက်တာပေါ့ကိုယ်ပေါ်မှာပေါ်တာပဲတဲ့မှန်ပါမျက်လုံးဆိုတာလေကိုယ်ပဲ နာဆိုတော့နှကောင်းဆိုတော့ဇေယဆိုတော့အဲတရားဓမ္မတို့ဘုန်းနဲ့ဟာရယောက်ထုပေါ်မှာအဲကိုယ်ပဲဆိုကြကြတော့ရှင်းမလားအဲ့ဒီပေါ်မှာအဲဥပ္ပခဝင်လာတော့ပေါ်မှာပဲပေါ်တဲ့ခါကျရှင်ကိုယ်ကအနိစ္စမို့ပေါ်တဲ့ဥပ္ပခဝေနာအနိစ္စသဘောကျဒါဖြင့်ပြက်တင်လို့ပြက်တာအနိစ္စဘောမှာမှီးနေလို့ အနိစ္စဖြစ်တာပဲသဘောကျလားအနိစ္စပေါ်မှာမီးနေလို့အနိစ္စဖြစ်ပါအနိစ္စဖြစ်တာပဲဆိုတော့ကျင့်납ပါကျင့်납ပါအနိစ္စပေါ်မှာမီးနေလို့သိရင်ပါသေးတော့ဝိသိကိဒါကြောင့်အနိစ္စဖြစ်တာပဲလို့ဆုံးဖြတ်ချက်ချင်းမီးနေပါဟောကဲရှုနည်းကိုကရှုလိုက်တဲ့က ဒကာဓမ္မတို့ဒိဋ္ဌိဝိသေစာသိပြီးသားမှန်ပါသောတာပန်မှာပြန်လို့ဖြစ်တော့ဒိဋ္ဌိဝိသေစာသိလို့သောတာပန်ဖြစ်တာမှန်ပါခင်ဗျားလေးလည်းရှုစဲမှာဒိဋ္ဌိဝိသေစာကုဒီနေ့ပြောတဲ့နေရာမသေးဘူးလားသိပါပြည့်တယ်လို့လို့သိရင်သိပါပြည့်တာလို့သိရင်သိပါပြည့်တယ်လို့လို့သိရင်သိပါအဲပြည့်တာကိုသိရင်သိပါအဲ အဲ့တော့ခမရတို့ရှိတော့ဖြင့်ဖြစ်ပြက်ပဲရှုပါလို့ဆရာဘုန်းကြီးကထပ်ပြန်ကြလဲလဲသတိပေးမှန်ပါသို့တော့သွန်လေကြောင့်ဒီဥစ္စာခဏခဏဖြစ်ပေါ်ပြီးပြက်နေပါလိမ့်မလို့ဆိုတဲ့ခါကြတော့မဩကိုကိုကအိဋ္ဌာမို့ကိုမိတဲ့တရားအိဋ္ဌာဖြစ်တာပေါ့လို့ခမရတို့ဆုံးဖြတ်ချလိုက်မှန်ပါသဘောကျချရကြအဲ့ဒီကဲတော့ချရတော့ကိုဩရှုရမှတ်တယ်ဒိဋ္ဌိဝိသေချသေးတယ်မှန်ပါသဘောကျ ကောင်းပြီဒါဖြင့်ဘုရားခင်ကိုရမေကြီးကဟောပြီဒီကလာနာမင်းဒီလိုရှုတာဗလားပြက်တယ်လို့ပြက်တယ်လို့မင်းရှုတာဗလားဒုက္ခဝေဒနာလည်းပြက်တယ်လို့ပြက်တယ်ဒုက္ခဝေဒနာပြက်တယ်လို့ပြက်ပါဥပက္ခဝေဒနာပြက်တယ်လို့ပြက်ပါအဲဝေဒနာလည်းသုံးပါးပဲရှိတယ်ဓမ္မတို့များများများရှိပါရဲ့လားမရှိပါဘူးအဲရှိတဲ့ဝေဒနာလည်းဘယ်လိုပါလဲပြက်တယ်လို့ပြက်တယ်လို့ပြက်တာမပြက်တယ်မှလည်းပြက်တာတခုမှမပါဘူးပါပါပါရရဲ့လားပါဘယ်လိုပါလဲပြက်တယ်လို့ပြက်တာ သိကြပြီနော်ဒါသီလနာယံကိုဘုရားကဝေဒနာသံယုံမှာဟောနေတာဝေဒနာသံယုံမှာသီလနာယံကိုဟောနေတယ်ဆိုတော့သိချာမှတ်ပါပါပြက်တဲ့လို့ပြက်တာဒါမှတမ္ပစင်ညာกว่าဝေဒနာပေါ်တယ်လို့သိတာကသတိပြက်တဲ့လို့ပြက်တယ်လို့သိအဲတမ္ပစင်ညာဆိုတာပညာပါရှင်းမလားရှင်းပါအဲဒီကဲတရားဓမ္မတွေကရှုလိုက်တော့တတော်ဘိက္ခွေဘိက္ခု တမ္ပဇင်ညာတမ္ပဇာနောကာလအာဂမေယဘိက္ခုယံတို့တတော်တတိရှိသည်ဖြစ်ဘိက္ခုယံသည်တမ္ပဇာနောပညာရှိသည်ဖြစ်ကာလရှုတဲ့ကာလကိုအာဂမေယမင်းတို့ဒီကာလဆိုဖြင့်တဲ့ပညာနဲ့ရှုပြီးဒီကာလနေကြစမ်းပါပညာဝင်အောင်လှုပ်စမ်းပါလို့ပြောတယ်မှန်ပါရှုတဲ့အခါပညာဝင်အောင်လှုပ်စမ်းပါတတိကြီးလှုပ်နေစမ်းပါနဲ့မှန်ပါသဘောကျပါလားရှုတဲ့အခါမှာပညာဝင်အောင်တတိကြီး လုံနေရဘူးပฏิကြီးလုံနေနဲ့กว่าပညာလေးနဲ့ပါလုံစမ်းပါမှန်ပါမပေးခင်ဘူးလားပေးတယ်အဲ့ဒါကြောင့်တရားဓမ္မတွေယနေ့တရားခမည်းတော်အမတန်ဖို့တန်တဲ့တရားမှန်ပါရှုရင်ပါသေးတယ်ဝိသိကိစ္စပြောတယ်ထဲပါထဲပါရံပြောလို့မရဘူးရှုရင်ပါပါသေးတယ်ဒိဋ္ဌိဝိသိကိစ္စသေးတယ်ကောင်းရှုရင်မတန်နဲ့ပါသေးတယ်ဒိဋ္ဌိဝိသိကိစ္စ ကောင်းပြီဒါတွေမကသေးဘူးမောင်နေရရှုရင်မှတည်းနဲ့ပြတ်တဲ့လို့ပြတ်တာကိုရှုနိုင်တဲ့တရားဓမ္မတွေသည်ဒိဋ္ဌိဝိသေသသေးတယ်ဆိုတာဟောဒီမက္ကတမှန်ပါသဘောကျဒီမဲ့ဝင်တဲ့တွေ့ဒါကကိုယ်ပေါ်မှာဒါဒုက္ခဝေဒနာလေးအပြက်ကိုဒီကမြင်တယ်ဆိုလို့ရှိရင်သူ့နောက်ကလိုက်မယ်တဏှာလည်းသေးတာ မှန်ပါကိုကကိုပေါ်မှာဒုက္ခဝေနာပေါ်တယ်ဒါလေးပြည့်စုံလို့ပြည့်တယ်ရှိရင်သူ့နောက်ကလိုက်တဲ့ဒေါမနတာကိုသိပါပါဟောတင်းနံပါတ်တုန်းကလောဘတည်ခဲ့မှန်ပါနှစ်နံပါတ်ကျတော့ဒေါမနတာတည်တယ်ကဲတခါပြည့်တယ်လို့ပြည့်တယ်လို့ဥပက္ခဝေနာလေးကိုရှုလိုက်ပြန်တော့လေဒီကအဝိဇ္ဇာတည်တယ်မှန်ပါဒါပြန်လောဘဒေါသမောဟပေါ့မှန်ပါသဘောကျအလယ်မှာပါသေးတယ်လောဘဒေါသမောဟ ဟောဒီမဲခင်ပေါ်တဲ့အခိုက်အတန့်မှာမဲခင်နဲ့တွဲပြီးကြတာပြိုင်သေးတဲ့ကဒိဋ္ဌိဝိသိကိစ္စမှန်ပါအလယ်မှာသေးတဲ့ကသုံးပါသုံးပါကဲဒကာရမတို့ဘယ်များဗျာခင်ဗျားတို့ကိစ္စကိုပြီးနေပြီးပါအလယ်မှာသေးတဲ့ကသုံးပါသုံးပါဟောဒီမဲခင်ပေါ်လာတယ်သူ့အောင်မှာသေးရတာကဒိဋ္ဌိဝိသိကိစ္စကဲဒိဋ္ဌိဝိသိကိစ္စ အပေသို့သွားစေတဲ့လောဘအပေသို့သွားစေတဲ့ဒေါသအပေသို့သွားစေတဲ့မောဟကကြားထဲမှာဝင်သေးတယ်မှန်ပါကဲဓမ္မတို့ဘလောက်ဟုတ်တာတာမပါဒါဒီလာရဟောနေမှန်ပါအမှန်တော့ပါရနော်မှန်ပါဘယ်နဲ့ကိလေသာဘယ်မျိုးသေးပါလဲမလို့ဆိုတော့နာမျိုးသေးတယ်ဖေမှန်ပါဒိဋ္ဌိကိလေသာဝိသိကိစ္စကိလေသာလောဘကိလေသာဒေါသကိလေသာမောဟကိလေသာမှန်ပါဘယ်မျိုးသေးပါလဲမှန်ပါ အင်းတရားဓမ္မတို့ပြည့်တယ်လို့ပြည့်တယ်လို့ပံမစင်ညဆိုတဲ့မိုက်ကငါးပါးသာထည့်ပေးစမ်းပါမှန်ပါဒုက္ခဝေဒနာရှိလို့ရှိရင်လည်းတရားဓမ္မတို့သုံးမျိုးတည်တာပဲဒုက္ခဝေဒနာရှိတော့သုံးမျိုးဥပ္ပခဝေဒနာရှိတော့သုံးမျိုးသုံးမျိုးဆိုတော့အလဲသုံးတယ်တကယ်နှစ်နဲ့ပေါင်းကိုက်ခုလားကိုက်ပါသဘောပါကြဩဒါဖြင့်ဒုဥပ္ပခနာရှုနေတဲ့အလုပ်ဟာတဲနေရကြပါလားလို့ ဆိုတဲ့ဥစ္စာဘုန်းကြီးကမပြောရတော့မှန်ပါအလေတွေကိုလည်းသိလိုက်မှန်ပါမက်ပေါ်လို့မက်အောင်မသေးတာလေသိလိုက်မက်အောင်မသေးတာကဘာလဲဒိဋ္ဌိဝိသိကိစ္စအဲမက်မက်ဒိဋ္ဌိဝိသေစာမက်ကသပိဒကလာထားတဲ့တွေ့လာခွင့်မရလို့ဟုတ်လားပရိစ္ဆေသမုပ္ပါအစမပေါ်လာတာလဲရိပ်ပြီပါ လောဘရီသောပရိစ္ဆသမုပ္ပါအလယ်ကလည်းမစဒေါသရီသောပရိစ္ဆသမုပ္ပါကအဆုံးကလည်းမစမောဟရီသောပရိစ္ဆသမုပ္ပါကအစကလည်းစပါဘူးကဲပရိစ္ဆသမုပ္ပါကလည်းဘယ်နှချက်ပြလဲသုံးချက်ပြပါရှင်းရရှင်းပါဘူးဩမောင်နဲ့သေးပြောဟေးမှန်ပါဗျာအားလုံးကဓမ္မတွေမသေးပြောသေးဘူးလားသေးပါဘူးကိလေသာပဲမျိုးသေးတယ်ပေါင်းနေစမ်းမှန်ပါဘူးအဲလောဘ ဒီကိလေသာဘယ်သောမဲ့ကိလေသာတုံးလို့မေးတဲ့အခါကျတော့ဒကာရမတို့အပယ်သွားစေတဲ့လောဘဒေါသမောဟကအလဲမှသိမှန်ပါသဘောကျအဲသောတာပန်ဟာဘယ်နဲ့ကြောင့်သိရပါလိမ့်မလို့ဆိုတော့ဒိဋ္ဌိဝိသေသပယ်လို့မှန်ပါဒါဖြင့်ဒိဋ္ဌိဝိသေသလည်းမသိလားသိပါဘူးလောဘဒေါသမောဟရောသိပါဘူးကိုင်းတာဖြင့်ဒကာရမတို့ကိလေသာပေါင်းလိုက်တော့ဘယ်မျိုးသိပါလဲမှန်ပါဘူးနေရကြဒါအာဂန္ဒီ ဂိလာနာယံကိုဘုရားသခင်ကိုရမကြီးအကျယ်တွန်းဟောတယ်။နောက်ကဏီကုန်းချုပ်ပြန်။ဏီကုန်းချုပ်တရားဓမ္မမင်းကွာတဲ့မင်းကိုလည်းသနာလို့ငါကိုယ်တိုင်မဲ့မဲ့လူမမာဖြစ်နေလားမေးတယ်။မင်းတည်းရေးစရာလေးတော့ငါသတိပေးပြရစီ။ဒီလိုလုပ်ပြီးနေစမ်းပါဆိုတယ်လေသတိပေးတယ်။သဘောကျလား။နေဖို့လေနေပေးတယ်နော်။နေဖို့လေနေပေးတာကဒီလိုကွာတဲ့။ဒီ ဥမာမရကိုဒါကဒုက္ခဝေဒနာပေါ်တယ်အစပြန်လိုက်ပြန်တယ်နော်ကိုပေါ်မှာပေါ်ဒုက္ခဝေဒနာပေါ်အဲဒုက္ခဝေဒနာပေါ်တဲ့ခါကျတော့ဘာတဲ့ဝိသိညုတ်တောနာပဇာနာတိလောက်တဲ့ဆံပါတော့သူ့နောက်ကဟောဒီတဏှာမလောင်မင်းနေဒုက္ခဝေဒနာကိုယ်ပေါ်မှာဒုက္ခဝေဒနာပေါ်လို့ရှိရင်ဖြင့်အဲ့ဒီဒုက္ခဝေဒနာနောက်ကတဏှာမလောင်မင်းနေဘုရားသတိပေးလိုက် အဲ့ဒါမောင်နိုင်လို့ကိုမင်းတို့နေတတ်ပလားနေတတ်ပါဘယ်လိုလုပ်နေမလဲဖြစ်ပြဖြစ်ပြဖြစ်ပြရှိနေရီဒနာချားခွန်နိုင်သေးရဲ့သဘောပါတာပါပါဖြစ်ပြရှိနေတော့နာချားခွန်အဲ့ဒီဝိပင်ယုတ်တော်နာပဇာနာတိဝိပင်ယုတ်တော်တဏှာကိတိဖြစ်ပဇာနာတိမင်းဟောတာလေးနဲ့သိနေရပါငါကူသွားတော့မယ်မင်းနေရဖို့ဒီလိုပါသဘောပါရှင်းမလားရှင်းပါဘုရားကိုယ်ပေါ်မှာမောင်လေး ကိုမြင့်ဒုက္ခဝေဒနာပေါ်ပြန်မှန်ပါဒါလို့ဝိပင်ညုတ်သောနာမဇာနာတိဆိုပါဠိလိုပေါ့ကွာဒီလိုနေရမှာကိုတော့ဆိုတော့မင်းဒီဒုက္ခဝေဒနာပေါ်တိုင်းပေါ်တိုင်းလေဒေါမနသာဟာလာတတ်ပါတယ်ကွာခရကနော်အဲ့ဒါလေမလာဘဲနဲ့မင်းနေပါမှန်ပါဥက္ကဘလောက်ပိုင်နော်ပိုင်ပါမလာနေစမ်းပါမှန်ပါတပည့်ကြလားအဲဒီမှာကိုယ်ပေါ်မှာ လူမာဆိုတော့ဒုက္ခဝင်တာမပေါ်ဘူးလေအဲနောက်ကဒေါမနတာမလိုက်အောင်မင်းနေပါရှင်းမလားရှင်းပါမင်းနေပါဆိုတော့သူဘယ်လိုနေမှထင်လားပြည့်ပြည့်ရှိပါအဲဒုက္ခဝင်တာကိုဘာလို့နေမှပြည့်ပြည့်ရှိပါရှင်းမလားရှင်းပါဒုက္ခဝေဒနာတော့ကလောဘမလိုက်အောင်နေပါမှန်ပါဘယ်လိုနေရအောင်ဒုက္ခဝေဒနာပေါ်တဲ့ခါတိုင်းရှင်းလဲရှင်းกว่าတဲ့ဒေါသမလိုက်အောင်နေပါဆိုတော့ ဖြစ်ဖြစ်ရှုနေမှပဲသူမလာတာပဲကောင်းကောင်းသဘောပါကဲကိုယ်ပေါ်မှာဥပ္ပခဝေနာပေါ်တဲ့ခါကြလို့ရှိရင်လေတဲ့ဝိသိညုတ်တော်နံဝေရယတိမင်းတွေကလည်းဝေဒနာမခံစားနိုင်တော့မဆိုဘူးဟောဒီမက်နဲ့သာခံစားသဘောကျဒီကအဝိဇ္ဇာနဲ့မခံစားနဲ့မှန်ပါဥပ္ပကဝေဒနာမရှိရင်အဝိဇ္ဇာလည်းမဟုတ်လားမှန်ပါအဲ့တော့ဥပ္ပကဝေဒနာနဲ့မခံစားနဲ့ကွဟောဒီမက်နဲ့သာခံစားမှန်ပါ သဘောကျမင်းနဲ့ခံစားဆိုတော့မင်းနဲ့ရှူမခိုင်းဘူးလားခိုင်းပါမင်းနဲ့ရှူလို့ခိုင်းလိုက်တဲ့ခါကျတော့ဒါလေးကဗာမြင်ကြမှာဖြစ်ဖြစ်ဖြစ်အင်းဖြစ်ဖြစ်တမိုက်ဆိုတော့ဒီကြားထဲမှာလောဘမလာအောင်နေရေးกว่าမှန်ပါဒေါသမလာအောင်နေရေးမောဟမလာအောင်နေရေးနေရေးလို့ဆိုတော့ရန်လေးကဒီတိုင်းနေတယ်မှန်ပါသဘောကျဘုရားမေးပြီးဒီကရနေရေးဆရာတရားကဒီကြားထဲမှာဒုက္ခနာကလောဘမလာခြင်း မှန်ပါဒုက္ခဝေဒနာနောက်ကအဲဥပ္ပခဝေဒနာနောက်ကမောမလားရှင်နဲ့မင်းဒီလိုနေရလို့ရှင်းဖြင့်ကွာတဲ့နာဒီကားလို့ဆိုလို့ရှင်းဖြင့်ကျင့်တ်ပါပြီဆိုပြီးဘုရားသခင်ကိုရမေကြီးကြွလာတယ်ရန်လေးကဒီတိုင်းနေရတယ်ဝေဒနာသုံးမျိုးကတော့လှည့်ရပါဘူးမလှည့်ပဲဘူးလားလှည့်ရပါဘယ်ဒုက္ခကြီးပဲဟုတ်မလဲဒုက္ခကြီးကောဟုတ်ပါဥပ္ပခာကြီးကောဟုတ်ပါဟုတ်ပါဘူးတဲ့ဓမ္မတို့ အဲမကြာပန်းပေါ်ချင်သလိုပေါ်တာပေါ်ပြီဘူးလားအာယုံသွားရတိုက်သလိုကိုရှိနေရင်တော့ဒီသုံးခုဟာဒကာရမတို့ကိုရှိနေလို့ရှိရင်ဖြင့်မိုးဆိုတဲ့ခါလည်းပေါ်ပါပဲမှန်ပါသဘောကျနေပူတဲ့ခါပေါ်ပါပေါ်မှာဖုံးနေရသူ့ပေါ်ညှိတာရောပေါ်ပါအဲကိုရှိနေလို့ရှိရင်ဒကာရမတို့ နေဘူးလဲပေါ်မှာပဲမိုးဆိုလဲပေါ်မှာပဲဖုံးတင်တာလဲပေါ်မှာပဲခရုတ်တိုက်တာလဲပေါ်မှာကိုယ်သာရှိနေမယ်ဆိုရင်ဒီဟာတွေမလာပါနဲ့ဆိုလို့မရပါဘူးဒါဖြင့်ကိုရှိနေတဲ့ဘက်ကဝေဒနာမပေါ်ပါနဲ့ဆိုလို့မရပါဘူးအဲပေါ်တဲ့ပေါ်တဲ့ဝေဒနာတိုင်းဝေဒနာတိုင်းဒကာဓမ္မတွေကဒုက္ခပေါ်လောဘမလာခြင်းနဲ့မှန်ပါဒုက္ခပေါ်ရင်ဒေါသဥပ္ပခါပေါ်ရင်မောဟမလာခြင်းနဲ့လို့ဆိုတော့ မင်းတို့ဝေဒနာငါမခံစားနဲ့လို့မဟောပါဘူးกว่าမဲ့နဲ့ခံစားပါမှန်ပါဖြစ်ပြရှုပြီးနေပါမှန်ပါဒကာဓမ္မတို့ဘယ်လိုမှာပါလဲဖြစ်ပြရှုပြီးနေပါဖြစ်ပြရှုပြီးဒီကလာနေပါလို့ဘုရားသခင်ကိုရမေကြီးကသိချာမဟုတ်ဘူးလားဟုတ်ပါဘူးဒါဖြင့်ဒကာဓမ္မတို့ဒီရန်လေးကဒီတိုင်းနေမှန်ပါဒီဆုံးမသိကောင်းတယ်မှန်ပါဒကာဓမ္မတို့ဘုရားဆုံးမကိုသိမကောင်းဘူးမှန်ပါ ပြည့်စင်လို့ပြည့်တယ်ပြည့်စင်လို့ပြည့်တယ်ပြည့်စင်လို့ပြည့်တယ်သမင်းရှုနေရတဲ့လောဘဒေါသမောဟဘာလို့မလားစီနေกว่าဒီလိုနေစမ်းပါဒီလိုနေစမ်းပါဆိုဖះငါသွားတော့မှာပေါ့လေဒီလိုနေနေကောင်းတယ်တို့တော့ငါဥပမာလေးတစ်ခုမင်းပြောခဲ့အောင်မဲဖះမကြွသေးဘူးနေတော့ဒီလိုနေရမှာပေါ့လေငါဥပမာလေးတစ်ခုပြောမယ်กว่าတော့မင်းနားလဲအောင်ဥပမာပါတဲ့ဒါလေးဟာဒကာဓမ္မတို့ အောက်စီမှာလည်းရှိပါတယ်ဒီမှာလည်းရှိပါတယ်မြေကွက်ကလေးထဲမှာတချို့ရှေးကစီလေးထည့်မဆွမ်းကြဘူးလားဟုတ်ပါဘူးဘုံလေးဒီနာတက်ပြီးတော့ဒီမှန်ပါသဘောကျလားကျပါဘူးခိုင်းတာပြန်ဒကာရမတို့မြေကွက်ထဲမှာရှိတဲ့ရှိတဲ့ဘဝကွန်လေးလိုက်ပြီးကြလာဒီထင်ထားနှခဏထားပြီးမိရှုပေါ်ဗျာမှန်ပါသဘောကျလားအဲ့တော့မြေကွက်ဆိုတာခိုင်သလားမခိုင်ဘူးမခိုင်ပါဘူးမခိုင်ဘူးမိရှုထားလိုက်တော့မြေကွက်ကလည်းမခိုင်မခိုင်တဲ့မြေကွက် ရှိကလည်းမိရှို့ထားပြန်တော့ကိုရမယ်ရှိမှန်ပါမိစာကလည်းမိရှို့ထားပြန်တော့ကိုရမယ်မိစာသဘောကျအဲ့တော့မိကလေးတစ်ခုကဒကာဓမ္မတွေကအမြဲနေပြန်လို့တော့ကုံတတ်တယ်ပြကွဲရတဲ့မိကွဲခန်းတတ်တဲ့ရှိဟုတ်လားလောင်းအလောင်းခါရတဲ့မိစာမှာတောက်နေရဲ့မိလေးဟာခိုင်ကြံပါတယ်ဆိုတော့ရဟမရဘူးကွာမှန်ပါဘုရားဥပမာပြမှန်ပါ ဒကာဓမ္မတို့သဘောပါပါမိကွက်ကလည်းကွဲတတ်တယ်မှန်ပါစီကလည်းမိရှုထားတော့မိစွာကလည်းအဲမိစွာကလည်းကျွန်းတတ်တယ်ဆိုကြပါကျွန်းပြီးတကယ်လားသူလည်းကောင်းမှာပေါ့ဗျာမှန်ပါအဲ့ဒီဒါဖြင့်ကွဲတတ်တဲ့မိကွက်ကုံတတ်တဲ့စီဟုတ်လားအဲဒါဖြင့်ဒကာဓမ္မတို့ကျွန်းတတ်တဲ့မိစွာဒီဒကာဓမ္မတို့မိထွန်းတာပေါ့ဒီသုံးခုဟာဒကာဓမ္မတို့ သုံးခုကမမြဲလို့မီးကြမှာမြဲကြတယ်တော့မရဘူးကြီးမှန်ပါတပည့်ကြသုံးခုကဘာနဲ့လဲမမြဲမိကြမှာမြဲကြတယ်တော့မရပါဘူးမိလေးကြမှာမပြည့်စင်ပါဘူးမိလေးပဲတာရှည်ထိုင်တာရှည်နေစေခြင်းပါတယ်လို့ခမည်းတော်ငိုတောင်းတာမရဘူးကွာသဘောပါဒီမှာလဲခန္ဓာကလည်းအိဋ္ဌာသဘောကြကိုယ်ကလည်းအိဋ္ဌာ ပူရာလအိဋ္ဌာသူထိတဲ့ဖုဒ္ဓဘာယမှာအိဋ္ဌာအင်းဒီကာယံသပရိစ္ဆာအဲဖုဒ္ဓဝိဇာဝိကာဝိညာဏဆိုတဲ့ကာဝိညာဉ်အောင်နိစ္စအဲဒါပြည့်သူတို့သုံးခုပွားပဲနေတယ်နိစ္စနိစ္စတွေဖြစ်နေတော့သူတို့သုံးခုမှီးပေါ်တဲ့ဝေဒနာကမီးအောင်နဲ့တူတဲ့ဝေဒနာကအင်းကြုတ်ကြည်နေအောင်ပဲခိုင်းအောင်ပဲမြဲအောင်ပဲဆိုလို့ရပါမရဘူးဒါကူလာပြမှန်ပါ ရှင်းတယ်ဘူးလားဟောကာယင်စာပရိစ္ဆာဘုဒ္ဓဝေစာဝိရိကာဝိညာဏသဘောကျဒိဏနိဘာတော်ဘာသာပိစ္ဆာဝေဒနာဆိုတော့ဘာသာနဲ့ဝေဒနာတွဲမပေါ်ဘူးလားပေါ်ပါဘူးပြောတော့ဘာသာနဲ့ဝေဒနာပြောပေါ်တော့ဘာသာချုပ်ရင်လည်းဝေဒနာကချုပ်ပါဝေဒနာချုပ်ရင်လည်းဘာသာဒါရင်သူတို့မေးလည်းမတည်ဘူးလားတူပါဒါဖြင့်မိကွက်ကလည်းအိဋ္ဌာ သဘောကျရှိကလည်းနေကြအဲမိကြကလည်းနေကြမိကြတော့မင်းတို့ကအနိစ္စမဖြစ်ချင်ဘူးဆိုလို့မရပါဘူးအဲဝေဒနာဟာမိနေတူတယ်ကွာသူပင်းနေတဲ့ကိုယ်ကလည်းအနိစ္စသဘောကျသူကိုယ်ကိုဖြစ်စေကိုယ်နဲ့တိုက်တဲ့ဘုဒ္ဓဘာယဆိုတဲ့နာအမာဓကကောနေကြအဲသူ့ဘောကခုတိုက်နေတယ်ဘောတဲ့ဝိညာဉ်လေးရအောင်နေကြအဲ့ဒီအနိစ္စတွေပေါ်မှာပေါ်ရတဲ့ဝေဒနာက ကျုပ်ကခိုင်ကျင်ပါသေးတယ်မြဲကျင်ပါသေးတယ်တည်တော့ကျင်ပါသေးတယ်ဆိုရပါဘာကြောင့်လို့ဆိုတော့ဥပမာပြလိုက်မိကွက်ကလည်းနေသာကိုရတဲ့ပစ္စည်းမို့နေသာခြီးကလည်းခမ်းရတဲ့ပစ္စည်းမို့နေသာမိသာကလည်းကျွမ်းတဲ့ပစ္စည်းမို့နေသာဒါပေမဲ့မိလေးခိုင်မခိုင်ပါအဲ့ဒီလိုဝေဒနာမှာမင်းတို့ဒီတိုင်းရှင်းရှင်းလင်းလင်းရှုလို့ရှိရင်ကွာတဲ့ကိစ္စပြီးပါလေ ဘုရားကွာတော့မလို့ဥမာပြတယ်အဲ့ဒီလိုပြပေးဒီရန်လေးဝေဒနာမဲပြီမင်းဒီလိုနေရဲ့ဒီလိုနေရဲ့ဒီလိုရှုလို့ရှိရင်သူတို့ကပုံတတ်တဲ့ပစ္စည်းတွေမင်းသိပြီမင်းသိလို့ဒီကြားထဲမှာလောဘဒေါသမောဟမလာဘူးဆိုလို့ရှိရင်မင်းဒီတိုင်းသာမလာအောင်သာနေရဲ့ဆိုပြီးဟောတော့မမာလည်းမမာရမ်းတာလည်းဖြစ်တယ်ရေးမိကြဖြစ်ထိုက်ကြလားလောဘဒေါသမောဟလည်းသိတယ် မသိရဒိဋ္ဌိဝိသိဆောင်သိပါသိတော့ဒီဝေဒနာလေးကဒကာရမတို့ကိုယ်ပေါ်မှာပေါ်တဲ့ဝေဒနာလေးဟာတကယ်လေကိုယ်လည်းရှင်းထားတဲ့တိုင်းတဲ့ဝေဒနာအိဋ္ဆရောက်သွားတော့ကိုဝေဒနာကြီးမိရာကလည်းအိဋ္ဆပဲလို့ခုနကဟောပြီးပြီအဲ့တော့အကုန်အိဋ္ဆတွေဒကာရမတွေတဲ့ ဖြစ်ဖြစ်တွေမြင်ပြီးဒီနှိစ္စတွေအကုန်မဆုံးဘူးဆုံးပါဘူးအဲဆုံးသွားတော့ဝေဒနာနံခယောဘကုနှိစ္စတော်ပြိနိဗ္ဗုတောဆိုတဲ့အတိုင်းဒါကုံအောင်သာရှုတရားဓမ္မတွေဝေဒနာကုံရင်ဝေဒနာမိယာကုံတာပဲတပည့်ကြဝေဒနာကုံရင်ဝေဒနာမိယာကုံပါဒီတွေကကုံကုံတာပဲဆိုတာသဘောကျကဲတော့ဗျအဲ့ဒီကဲတော့ဝေဒနာကုံအောင်လိုက်လိုက်ရင်ရှင်းရင်ဖြင့်ခန္ဓာကိုယ်ကပြောက်ပါလိမ့်မှန်ပါဝေဒနာလည်းပြောက်ခန္ဓာလည်းပြောက်ခန္ဓာလည်းပြောက်ဆိုတော့ဒါဖြင့် ဝေဒနာခန္ဓာအကုန်ပြောက်ပေါ့မှန်ပါသဘောကျအဲဝေဒနာခန္ဓာအကုန်ပြောတော့ဝေဒနာလည်းပြောက်ခန္ဓာလည်းပြောက်ဆိုတော့ဒကာဓမ္မတို့မိစားလည်းမရှိမိကွက်လည်းမရှိပါဘူးအဲစနိဇာရောမရှိပါဘူးမိရောမရှိပါဘူးအဲဒါဖြင့်ဒကာဓမ္မတို့ခန္ဓာလည်းသိမ့်ပြီးလည်းငြိမ့်ဘူးမှန်ပါခန္ဓာလည်းသိမ့်ပြီးလည်းငြိမ့်ဘူးအဲကြံခန္ဓာ၄ပါးကလည်းသိမ့်ဝေဒနာခန္ဓာမိလည်းငြိမ့် ခန္ဓာ၅ပါးရှိတဲ့ကကြံခန္ဓာ၄ပါးလဲသိပါအဲဝေဒနာလဲဝေဒနာဆိုတဲ့မိရောငိမ့်တော့ဩခန္ဓာလဲသိမိလဲငိမ့်ဆိုတော့ဒကာဓမ္မတွေဒီဒါနိဗ္ဗာန်ရောက်တာဒီရမက်ကင်ချက်ပါတော့ဖြစ်မဖြစ်ပါနဲ့ဆိုရရသေးရဲ့ရှင်းတော့ဗလားအဲ့ဒီမှာလုံမမေးလာရင်ဘုရားဟောတဲ့တရားသိဘုဒ္ဓနဲ့ဆိုရရင်းပြီကတိသိအထုတ်ပါယနေ့ဒီပြင်တော်ကြပြီ